မင်းတို့ဒီနေ့2021ခုနှစ်ဧပြီလ20ရက်နေ့အင်္ဂါနေ့မနက်ပိုင်းအလုတ်ပိတရားအလုတ်ပိတရားနဲ့ပတ်သက်ပြီးဒီနေ့ဟောဖို့သင်ပြဖို့ကောင်းစီလေးပေးထားတမာရီမက်ကင်သီလမက်ကင်ဟာမနေ့ကပြီးသွားမက်ကင်၈ပါးရှိတာက သီလမခင်၃ပါးသမာဓိမခင်၃ပါးပညာမခင်၂ပါးဒီမှာတော့ဘယ်ရက်မှာဗာမခင်လို့ဒီလိုခွဲထားပြီမဲ့လို့သီလမခင်ဆိုဒီသီလမခင်၃မျိုးအတူတူဖြစ်နေသမာဓိမခင်ဆိုသမာဓိမခင်ခွဲတာပြောကြတော့အတူတူဖြစ်နေပညာမခင်ကလည်းဒီလိုပဲတစ်ခုဖြစ်တစ်ခုဖြစ်တော့ခုလည်းသမာဓိမခင်ဆိုပြီးတော့ ခွဲပြီးခေါင်းစည်းလေးပေးတာသမာဓိမဲ့ခင်ဆိုတော့သမာတတိသမာဝါယမသမာသမာဓိတတိနဲ့ပတ်သက်တော့ဒီနေ့သမာတတိနဲ့ပတ်သက်ပြီးတတိမဲ့ခင်အရင်ပြောကြတော့အဲ့ဒါအရင်လေ့လာကြမယ်ဘုရားရှင်ကတတိနဲ့ပတ်သက်ပြီးတော့တော်တော်များများဟောသွားတာအများကြီးမှတ်သားစရာကောင်း မာဝေကတာယုံမှာဆိုဗာမိန်သွားလဲဆိုတော့တတိဆခွာဟံဘိခွေတပ္ပတိခံဝရမိတတိယအရာခတ်သိမ်းလို့တယ်ဒါကြောင့်မို့ဘုန်းကြီးငငယ်ကဓမ္မကြီးတယောက်သူကမိုးကိုရေးတာမှအများရန်သွားအထုပ်အဲဒီချိန်မှာဘုန်းကြီးမာစီဒီနာအထုပ်ပြီးလေဒီနီနာအထုပ်ပြီးမိုးကုတ်နီကငငယ်တော့ကတော့အမေကြီးကိုစာဖတ်ဖတ်ပြတော့အဲ့နားမလဲပေါ့ မိကြီးတို့ကဘုန်းကြီးရဲ့မိကြီးကတက်ကြီးတာမျက်စိမမြင်တော့မမြင်တော့မဟုတ်ဘူးဆရာရဲ့တရားတွေဖတ်ခိုင်းလို့ဖတ်ဖတ်ပြဒါပေမဲ့နားမလည်ခဲ့ဘူးမန္တလေးရောက်တော့အဲ့ဒီဘုရားရဟန်းဖြစ်စမမဇီနီနဲ့80ခုနှစ်မှာဘုန်းကြီးတရားထုတ်ပါတယ်။နောက်82ခုနှစ်မှာမန္တလေးမှာစာသင်ရင်းနဲ့တရားထုတ်ပြတယ်။လေဒီနီနဲ့လည်းအထုတ်ပြတယ်။အဲ့တော့မိုးကုတ်နီသိကျင်လာတော့ဆုံးခံရတဲ့မှာဘုန်းကြီးကြီးညိုပါတယ်ကိုယ် ဦးစင်ပေါက်စားလေးနေနဲ့အများရန်ဆုံးရင်လောင်းသူကဘုန်းကြီးတို့ဆုံးလောင်းပြီးရိတ်တာသွားတယ်သူမဟုတ်ဘူးရိတ်တာမစိုးရင်တိုက်တဲ့တောင်မဲမှာရှိတယ်ဘုန်းကြီးတို့အချိန်မှာမစိုးရင်တိုက်တဲ့နေအဲတော့မေးတယ်ဓမ္မကြီးဒီမုတ်ကုတ်ရှုမှတ်နေကိုပြောပြစမ်းပါလို့ဘုန်းကြီးနားမလဲဦးစင်နားမလဲဘူးဆိုအဲသူကဘာပြောလဲဆိုအရှိတလုံးအတိသုံးဆုံးနိဗ္ဗာန်ရောက်ကြတော့ဒါပဲပြောတာ အရှိတလုံးအတိသုံးအတိကပီထားမှာတတိကပီထားမှာဘယ်မှာထားမယ်ဆိုသူမပြောနိုင်ဘာကြီးအဲ့ဒါနားမလည်ဘူးအဲ့ဒါနည်းနည်းလေးရှင်းပြပါလားဆိုတော့ဒီမှာရူပခန္ဓာဝိညာဉ်ခန္ဓာတင်ညကတင်္ဂရဝိညာဉ်ကခန္ဓာ၅ပါးရုပ်ပြပြတယ်ဘုန်းကြီးလိုချင်တဲ့ဖြေရမရအဲ့လိုနဲ့လဲနေတယ်ဒီမှာဘုန်းကြီးတို့ဒါလေးကိုပြောတော့ပါပဲအရှိတလုံးအတိသုံးဆုံးနိဗ္ဗာန်ရောက်ဆိုတော့က တတိစခွာဟံဘေခွေတပ္ပတိကဝရမိအရာအလုံးပေါ်မှာတတိထားပြီးနေရမယ်။ရာအလုံးပေါ်မှာတတိထားနေဖို့ဆိုတော့တတိပ္ပံ၄ပါးရှိတာဟုတ်ဗျာ။တတိပ္ပံ၄ပါးကိုဘုရားဘာဟောလဲဆိုဒီရုပ်ခန္ဓာကိုယ်ပေါ်မှာလည်းတတိထားရမယ်။ခံစားတဲ့ဝေဒနာပေါ်မှာလည်းတတိထားမယ်။ရုပ်ခန္ဓာကိုယ်ပေါ်မှာတတိထားရင်ကာနုပဒနာတတိပ္ပံခေါ်တယ်။ဝေဒနာမျိုးစုံကိုတတိထားရင်ဝေဒနာနုပဒနာမျိုးဝေဒနာနုပဒနာတတိပ္ပံပေါ့စိတ် ဘုန်းကြီးကိုမြင်နေအောင်မြင်သိစိတ်ကြားနေကြားသိစိတ်ပေါ့ဘုန်းကြီးတန်နာထောင်နေကြားသိစိတ်ပေါ့နော်ပြီးတဲ့ခါကျတော့အနန္တိစိတ်တို့စာတိစိတ်တို့ကိုထီတိစိတ်တွေးတိစိတ်တို့ဒါတွေပေါ့နော်အဲဒီတတိကတော့အရာအလုံးလိုတယ်ဆိုတော့စိတ်ပေါ်မှာဒါကြောင့်မို့တချို့စိတ်ထွက်တယ်ဆိုတဲ့နေရာမှာဒီစိတ်လေးပေါ်မှာလည်းတတိထားပြီးတော့ စေတသိက်တွေကြံတာပေါ့ဗျာဝိညာခုနဝိညာလွဲရင်ကြံတဲ့စေတသိက်တွေအဲ့ဒီစေတသိက်တွေပေါ်မှာတတိထားရင်ဓမ္မနုပဒနာတတိပဋ္ဌာန်တတိတတိပဋ္ဌာန်၄ပါးလုံးပေါ်မှာတတိထားမယ်နောက်တစ်ခုအဲ့ဒီတတိကဘယ်လိုမိတ်မြန်လဲဆိုဘုရားကတတိပနာတပ္ပထဘလဝတိဘလဝတိဟောတတိ အဲ့ဒီတတိကအကောင်းတဲ့တတိလို့တယ်နော်အာတတိအကောင်းနေမှာအရာလုံးမမေ့တာမလွတ်တာတတိကအာမကောင်းနေဟာဟိုကလွတ်သွားဒီဟာလွတ်သွားဘုန်းတို့ဒီတရားဟောတာပဲကြည်နော်ဘုန်းကြီးတခါဒီတရားဟောတဲ့ကတတိတတိကပြောတချို့စကားလုံးတွေလွတ်သွားတယ်တတိအားနဲ့လွတ်သွားဟောတတိလေးပြန်အကောင်းတတိလေးတတိအားပြန်ကလိုက်ပြန်ဒီလိုပဲလောကအလေးကျင့်လောရမယ်နောက်ကြရလာနိုင်မယ်အဲ့ဒီမှာအောက်မှာတခါ ပဏ္ဏတထကရာပြောတဲ့စကားလေးကပုတ်ကောင်းတယ်ပညာဝိမု ക്ത ဟိတတိဒုဗလောဟောတိပညာမပါတဲ့တတိအာနေတယ်တံပြုတ်တာဘလဝတိပညာပါတဲ့တတိမှာအကောင်းတယ်အဲဒါလေးမှလားနော်အဲတော့ပထမတော့တတိကအောင်ရင်ကြိုးစားရတယ်တတိကပြီးဆိုမှတော့ဝိပဿနာပိုင်းကျပညာလေးထည့်ရတော့အဲဘုန်းကြီးတန်လေးပဲပထမနားထောင်နေတယ်ဒီသာနားထောင်ရင်တော့ပေါ်ပြီးပြောက်ပေါ်ပြီးပြောက် အဲ့ဒါကြတော့ပညာပါသွားပြီအတန်တိယုံတက်တက်ဆိုရင်တော့ဒါတတိပဲတတိတက်တက်ပဲအဲ့ဒီတတိလေးပေါ်ပြီးပြောက်ဖြစ်ပြီးပြမြင်တာတော့အိဋ္ဌမြင်တာတော့ဒုက္ခမြင်တာတော့အနတ္တမြင်တာတော့အဲ့လိုမျိုးမြင်သွားရင်တော့အဲ့ဒါပညာပါတဲ့တတိဖြစ်သွားတယ်။ရောဒီတတိနဲ့ပတ်သက်ပြီးတော့ဖះကများသောအားဖြင့်ယောဂီတွေအတိများတာကဘာတိလဲဆိုတော့ထိုင်မှတ်တဲ့နေရာသိတယ်၊စဉ္ညာရှောင်မှတ်တဲ့နေရာသိတယ် ထိုင်မှမယ်စဉ္ညာရှောင်းမယ်ဒီလိုသိတယ်တချို့ဌာနတွေကြထိုင်တာပဲဥစားပေးတယ်စဉ္ညာလျှောက်တာတွေကိုသိလက်မခံရအောင်ဒါမျိုးတွေဟုတ်တယ်နော်ဘုရားဣရိယာပုတ်၄ပါးလုံးမှတ်ခိုင်းတယ်ထိုင်လည်းမှတ်နိုင်တယ်စဉ္ညာလျှောက်လည်းမှတ်နိုင်တယ်မတ်တရပြီးမှတ်နိုင်တယ်အိရင်းနဲ့လည်းမှတ်နိုင်တယ်ဣရိယာပုတ်၄မျိုးလုံးဒီလောက်တင်လားဆိုတော့ဘုန်းကြီးတို့ဣရိယာပုတ်၄ပါးပြီးတော့တံပစဉ္ညာပါပါအသေးစိတ်မူရရှုမှတ်တဲ့နည်းလည်းရှုမှတ်မယ်ဆိုပြီးတော့ဘုရားကတံပစဉ္ညာပါပါ မာသရိပဏသူဘုန်းကြီးတို့ပြောခဲ့ပြီအဲ့ဒီတုတ်ထဲအတိုင်းပဲပြန်ပြောမယ်အသေးစိတ်မူရာတွေလည်းမှတ်ရမယ်အသေးစိတ်မူရာဆိုတာတော့ဒီစာတိုင်းပြောရရင်တော့ရှေ့တဲ့တဲ့ကြည်တယ်ရှေ့တက်တက်သွားတယ်နောက်ပြန်ဆုတ်တယ်နော်ရှေ့တက်တက်နောက်ဆုတ်တယ်ရှေ့တက်တက်ကြည်တယ်ဘေးကြည်တက်တက်ကြည်တယ်ဆောင်းငယ်ကြည်တယ်ကိုွေးတယ်ဆန့်တယ်နော်တင်ကန်းတွေ ုန်းကြီးတို့ဘုန်းကြီးတွေကသင်္ကန်းတွေတပိတ်တွေယူတာတွေဆောင်းတာတွေယောဂီတို့ကြအဝတ်စားတွေပေါ့နော်ဒါတွေဆောင်းတာတွေဝတ်ထားတွေပြီးတော့ခါကျစောင်းမှုတောင်းမှုခဲမှုလျက်မှုရှင်းတော့ကသုံးလုံးပါစားတောက်တဲ့ဟာတွေပေါ့နောက်တစ်ခုကကျင်းကြီးကျင်ငယ်ဆွတ်တဲ့ခါတွေပြီးတစ်ခုသွားမှုရောက်မှုထိုင်မှုအိမ်မှုနိုးမှုစကားပြောမှုတိတ်ဆိတ်ငြိမ်သက်နေမှုအဲ့ဒီအကုန်လုံးမှာတတိရှိနေရမယ်တတိလာဆိုတော့ကညံမှာပါရမယ် ဒါမျိုးပြောအဲ့ဒီမှာလေနည်းနည်းလေးကြာဦးနာဝရှိအောင်တကထပ်ပြောပါဦးခုအရင်ကလည်းပြောခဲ့ပါတယ်ခွန်ကြီးဒီအသေးစိတ်မူရရှုပတ်တဲ့နေတော့အနုဓမ္မနုတ်တွေပါပေးခဲ့နော်ဟောဒီဟိုက website တွေထဲမှာရှိတယ်အဲ့တော့ဒီမှာဘုန်းကြီးတို့စကလုံးတွေကထက်နေတယ်ပေါ့ဗျာနော်အဲ့ဒီမှာဒီ ရှေ့သို့တက်မှုရှေ့သို့သွားမှုရှေ့သို့တက်မှုသွားမှုအတူတူပါပဲနောက်သို့ဆုံးမှုနောက်သို့သွားမှုတဲ့တဲ့ကြည်မှုဆောင်းခဲ့ကြည်မှုကိုယ်မှုဆမ်းမှုနော်အဲ့ဒီ6ဌာနပေါ့ဗျာသူကနောက်1နှစ်3ကိုတစ်ခုတစ်ခုမှာ1မှာလည်း2ခု2မှာလည်း2ခု3မှာလည်း2ခုအဲ့ဒီ6ခုကတော့အလဲလာတန်းစာဣရိယာပုတ်တွေကို ရှုမှတ်ဖို့ရည်ညွှန်းတယ်ဆိုဖွဲ့ပြနောက်တစ်ခုကတော့ဒီ ကြံတဲ့အရာတွေပေါ့ဗျာနထသင်္ကတပိသင်္ကဓာရီစာဝုတောင်းဝခြင်းဓာရီအဲ့ဒီဟာတွေကတော့ဒီဝိပဿနာရှုဖို့အတွက်ရည်ရွယ်တယ်ဆိုသူအလိုတွေခွဲပြဆောင်းကောင်ဆောင်းဝဲဣရိယာပုတ်ခိုက်တာနဲ့ဥပါဒနာခန္ဓာ၅ပါးအကြောင်းနဲ့တကထုနေစာဒုက္ခအနတ္တဝိပဿနာရှုအဲ့တော့ဉာဏ်နဲ့တရားတွေကတော့ဝိပဿနာရှုဖို့ပြောတယ်ဆိုဒီလိုခွဲပြနော်နောက်တစ်ခုထပ်ပြောပါဦးမယ်အောက်မှာတခါ ထပ်ခွဲပြတာကအသေးစိတ်မူရရှုတဲ့နေရာမှာ အောက်ကဘယ်နှဌာနကြံလဲဆိုဒီသွားမှုရမှု အောက်မှာကြံတဲ့ခွန်မှာသွားမှုရမှုထိုင်မှုအိမ်မှုနိုးမှုစကားမှုတိတ်ဆိတ်စာငြိမ်သက်မှုအဲ့ဒီဟာကြတော့အသေးစားဣရိယာပုကိုရှုမှတ်မှုကိုပြတယ်ဆိုဒီလိုပြောတယ်ပေါ့ဗျာနော်ပြီးတော့ဘုန်းကြီးတို့ဟိုဣရိယာပု၄ပါးမှာကြအကြီးစားရှုမှတ်မှုကိုပြတယ်အခုနောက်ဆုံး သွားမှုရမှုထိုင်မှုအိမ်မှုနိုးမှုအဲ့ဒါကြတော့အသေးစားကိုအသေးစားအတူဆုံးဣရိယာပုရှုမှတ်မှုပြတယ်ပြီးတော့ခါကြမှာဘာလုပ်လဲဆိုတော့ကြောင်းတွင်သွားလာမှုရမှုထိုင်မှုအဲ့ဒါလေးကိုအသေးစားဣရိယာပုလို့ခေါ်တယ်ဆိုပြီးတော့အဲ့ဒီမှာလည်းအနေစာဒုက္ခအနာတ္တရှုဖို့ဒါမျိုးပြောတော့နော်ဘုန်းကြီးတို့ဟိုဣရိယာပု၄ပါးရှုမှတ်တဲ့နေ့ကြအကြီးစားဣရိယာပုရှုမှတ်တဲ့နေ့ပေါ့ဗျာ။ ခြုံပြောရင်နော်အခုတံပစင်ညာပပမှာအသေးစိတ်မွေရရှုတာဒါလေးကတော့အသေးစားအတူစားရှုမှတ်တယ်ကိုယ်ခန်းလေးတဲ့ကိုရှုမှတ်တာတို့ကိုယ်အိမ်ကိုရှုမှတ်တာတော့ဒါတော့အသေးစားခေါ်တာပေါ့ခုနခရီးဝေးသွားရင်းနဲ့ရှုမှတ်တာဆုံးခံသွားရင်းနဲ့ရှုမှတ်မယ်တဏှာတဲ့တဏှာသွားရင်းနဲ့ရှုမှတ်မယ်ဒါမျိုးကြတော့အကြီးစားအရှိစားဣရိယာပုရှုမှတ်တဲ့နည်းလို့ဒီလိုမှတ်တာတော့ပြောချင်တာကတော့ဗာလဲဆိုတော့ဘုန်းကြီးတို့ တတိဟာအရာအလုံးရှိရမယ်ဆိုတော့ဒီအသေးစိတ်မူရကြည်လိုက်ပေါ့ဗျာဘာလို့လို့တတိကတ်နေရမယ်ဆိုတာကိုပြောချင်တာပါနော်စားတာဖြစ်ဖြစ်တောက်တာဖြစ်ဖြစ်ရေချိုးတာအိမ်သာရေချိုးကန်တက်တာအကုန်လုံးပေါ့ဗျာဘယ်နေရာပဲဆိုတတိကတ်နေရမယ်အဲ့ဒါတတိကတ်နေရင်ပထမတတိကအောင်ကြိုးစားတယ်နော်အဲ့ဒီတတိကယုံတော့ကညံမပါသေးဘူး ဉာဏ်ပါဘယ်လိုလုပ်မလဲအဲ့ဒီအရာအမူအရာတိုင်းမှာပေါ်ပြီးပြောက်ဖြစ်ပြီးပြည့်မြင်အောင်ရှုအဲ့ဒါဉာဏ်ပါသွားတယ်နော်တတိတက်တက်ဆိုရင်တော့ဉာဏ်မပါတဲ့တတိတက်တက်ဆိုရင်တော့အာနယ်တယ်အာနယ်တော့လွတ်လွတ်လွတ်လွတ်သွားတယ်ပေါ့ဗျဉာဏ်ပါတဲ့တတိကြတော့အရာအလုံးဖြစ်ပြမြင်မဲ့ဒုက္ခမြင်မဲ့အနတ္တမြင်မဲ့ဆိုရင်တော့ဒီတတိကပိုအကောင်းလာရှုမှရတယ်ပိုလွယ်ကူလာတယ်အဲ့လိုမျိုးဆင်မျိုးရအောင်တော့နံပါတ်1ကတော့အစစချင်းကတော့ ချက်ချင်းမပြီးပါဘူးခုဘုန်းကြီးတရားဟောနေတရားပြောနေတယ်ဒီတန်တွေပေါ်ပြီးပြောပေါ်ပြီးပြောစာပဲမမြင်ပါဘူးပရမတော့တတိကအောင်ကြိုးစားတယ်နောက်မှကိုယ်တန်ကိုနားထောင်ရဒီတန်ပေါ်ပြီးပြောပေါ်ပြီးပြောဖြစ်ဖြစ်ပြဒါလေးတွေမြင်အောင်ကြည့်ရနေဆတလည်းဒုက္ခတလည်းအနတ္တတလည်းမြင်အောင်ကြည့်ရဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ထေရဂါထာမှာအရှင်မြတ်တပါးအကြောင်းဘုန်းကြီးပြောပါဦးအရင်သူ့ရဒိဗ္ဗအကြောင်းတွေတော့မပြောတော့ပါဘူး ုန်းကြီးတို့ဘုရားလက်ထက်မှာရာဇကြုံမြို့မှာပြည့်စုံစွာချမ်းသာကြွယ်ဝတဲ့အမျိုးသားတယောက်ရှိတယ်ပေါ့သူ့နာမည်တန်ဘူတလို့ခေါ်သူကပြည့်စုံစွာချမ်းသာရတော့16နှစ်သားအရွယ်လောက်မှာသူတို့ခင်မှာတမဲ့ပညာတွေအကုန်တက်မြောက်သွားအဲ့မှာသူတငယ်ချင်း၃ယောက်နဲ့အတူပေါ့လေဘုရားကြီးရောက်ပြီးတရားနာကြတယ်တရားနာတော့ တရားတရားတွေထက်တန်ပြီးတော့သင်္ကန်းဝဲကြတော့ဗျာရဟန်းပြုပါကြအဲဉာဏ်နဲ့တငယ်ချင်းတွေကတော့ဗာတရားနာဘယ်လိုလောက်ကြတယ်ဆိုတော့အတိအကျမပေါ့သူ့အကြောင်းပဲဒီကထားပြောသူ့ဘွယ်ကတန်ဘူတလို့ခေါ်တယ်လူနာမည်အတိုင်းပါလို့ရှေးတုန်းကတော့မပြောင်းပါအဲ့ဒီတန်ဘူတမထေရကတော့ဘာလို့လဲဘုရားထံကနေပြီးတော့ကာယကတတတိကမ္မထံကိုတောင်းပြီးတော့ရင်းတိုက်တော်တော်ထဲမှာသွားအထုတ်တယ် ရင်းနိုင်တော်ပါဠိလိုတိတဝနလို့ခေါ်တယ်။အဲ့ဒီရင်းနိုင်တော်မှာအမြဲတမ်းသတင်းသုံးပြီးတရားထုတ်တဲ့အတွက်သူ့ကိုပဝန်းကျင်ဟာလူသားတွေကဘာခေါ်လဲတိတဝနိယရင်းနိုင်တော်မှာနေတဲ့ပုဂ္ဂိုလ်ငကိုနာမည်ဟောင်းပြောက်သွားတယ်။နေတဲ့နေရာဆွဲပြူတာပေါ့။အဲ့လိုခေါ်ကြတယ်။ဒီနေ့ကြတော့သူကကြီးရတော့ဒုတင်ဆောက်တည်နေတဲ့သဘောပဲ။ဒုတင်ဆောက်တည်တဲ့အခါမှာ ဘုန်းကြီးတို့အမောဂတိကဒုတင်ရှိတယ်ယုတ်ကမှုဒုတင်ရှိတယ်တချို့ဒုတင်တွေကတွဲကျင်ဟိုမှာယုတ်ကမှုဒုတင်ရအရင်ကြီးကဒုတင်အရင်ကြီးကဒုတင်ဆိုတော့တဲ့တောင်နဲ့နေတာယုတ်ကမှုဒုတင်ဆိုသစ်ပင်အောင်မှာအကျင့်ပြီးတော့အဘောဂတိကဒုတင်ဆိုဟင်းလင်းပြန်တွင်ဒီကောင်မှာကျင့်တယ်နိတိဒုတင်ဆိုမိတ်ဖဲနဲ့ကျင့်မိတ်ဖဲနဲ့ဆိုလှဲလျောင်းပြီးမိတ်ထားပြောတာဒီလိုထိုင်မြင်ငိုက်နေပြဿနာဖြစ် ဒီခန္ဓာကိုယ်ကြောပင်ကြီးကိုမြတ်ကျောင်းအညာသားတွေကြတော့ဘုန်းကြီးတို့အညာလူတွေကြဘယ်လိုပြောလဲကြောမခင်းကိုတော့လို့လွယ်လွယ်ကူခေါ်တယ်ကြောမခင်းကိုတော့နောက်လှဲ့မိတ်တဲ့ကိုတော့ခေါ်တယ်သူကတော့မှတ်သားလွယ်တာပေါ့ထိကတော့အိပ်ပြီးတော့မမှတ်တဲ့ပုံကိုပဲအများတန်းသူကမတ်တရမှတ်ချင်မှတ်မယ်ဈဉာရှောင်းမှတ်ချင်မှတ်မယ်ထိုင်မှတ်ဒီဣရိယာပုသုံးမျိုးနဲ့ပဲနေလို့ရတာနေတိတူတင်စောက်တည်လို့ခေါ်တယ်အဲတော့ဒီရှင်မြတ်ကြီးကြည်ရတာတော့ဘုန်းကြီးတို့ဒီဒီဒုတင်လေးမျိုးက တပြိုင်နက်ထည့်ကျင့်သုံးလို့ရတယ်ဒီတစ်ချိန်မှာသစ်ပင်အောင်ထိုင်မယ်နောက်တစ်ချိန်မှာသစ်ပင်အောင်မဟုတ်ဘူးဟင်းလင်းပြင်ကိုယ့်အပေါ်မှာသစ်ပင်မရှိတဲ့နေရာဟင်းလင်းပြင်ထွက်ထိုင်အဲ့ဒါမျိုးသူတို့ပြင်ညာပိုင်းတွေကြားလို့လုပ်လို့ရတယ်ဒီသစ်တူတရားကြီးမှာပါပြီးသားပဲတောထဲမှာဖြစ်တဲ့အတွက်တောအရင်ကြီးကဒုတိယလည်းပါတယ်အရင်ကြီးကဒုတိယဆိုတာကတော့ဝီနီးလို့သတ်မှတ်ချက်တွေရှိတယ်သုတ်တန်လို့သတ်မှတ်ချက်ရှိတယ်သုတ်တန်ဝီနီးလို့ကြာရင်တော့ဒီလိုလေးက မပြစ်ဖက်နဲ့ထားရင်၄ပေလောက်ရှိမှာပြစ်ဖို့ဒီလိုညှို့တင်လိုက်၃ပေအဲ့လောက်တော့ရှိမှာပေါ့နှစ်တောင်လောက်သုံးပေအဲ့ဒီလောက်ဝေးလေးအပြန်900အစုံဆုံးရရွာမြို့ရွာအစုံဆုံးအိမ်ကနေလေးအပြန်ရောက်ဒီ3ပေဒုံမ2တောင်3တောင်လောက်ရှိလေးအပြန်900ဝေးရင်အဲ့ဒါတော်ရအရင်ကြီးကဒုတင်ရပါအဲ့ဒီတော်ထဲမှာနေတယ် တောထဲမှာနေပြီးတော့တရားထုတ်ရင်ညီကထူတင်ရတယ်အဲ့ဒီတောထဲမှာတစ်ဒီချိန်မှာတစ်ပြောင်ထိုင်မယ်နောက်တစ်ချိန်မှာဟင်းလင်းပြင်မှာထွက်ထိုင်မယ်များသောအားဖြင့်တော့နေပိုင်းကတော့တစ်ပင်နေထိုင်တစ်ပြောင်ထိုင်ကြတာများနေနေပူတဲ့ချိန်ဆိုရင်ညပိုင်းမှသာလျှင်တစ်ပင်အောင်တစ်လက်နာဟင်းလွင်တီခေါင်တကက်တစ်လက်အဲ့လိုထိုင်ကြခုနကဒူတင်၄ပါးလုံးအကျုံးဝင်သွားတော့အဲ့တော့ဒီရှင်မြတ်ကြီးက तू က ညပိုင်းကဟင်းလင်းပြင်တွင်ဒီကောင်မှထွက်ပြီးတရားထိုင်တရားထုတ်နေအဲ့တော့ဘုန်းကြီးတို့လောကဘာလာနမီ၄ယောက်ရှိတယ်ဒီမှာဒကာကြီးတွေဒီမကြီးတော်တော်များများကအာတာနာရိယတုံရလိမ့်မယ်အရှိယမှာဓတ္ထတာနာမေသုမာရိနာမည်ကြီး၄ပါးပါတယ်တောင်ရမှာဝိရုလကအနောက်ရမှာဝိရုပကမြောက်ရမှာကုဝေရာဝတ္တောနာမည်ကြီးကနေတယ်ဒီကုဝေရာဝတ္တောနာမည်ကြီးကဒီနေ့ ဒီတောင်ဘက်အရက်ကိုသွားတယ်ပေါ့ဗျသွားရင်းနဲ့အောက်မှာမထေမြတ်ကဟင်းလင်းပြင်မှာတရားထိုင်တာတွေ့တွေ့တော့သူကရိယာသူတော်ကောင်းဆိုကြီးညိုလေးစားတာကြီးညိုလေးစားတဲ့ခါကျတော့သူကနတ်ဘလူးနှစ်ယောက်သူ့ရဲ့တပည့်တွေပေါ့သူအောက်ဆင်းပြီးကြော့တယ်ကြော့ပြီးနောက်ပိုင်းမှာသူတပည့်သူသူခုနကဘလူးနှစ်ယောက်ကိုနတ်ဘလူးနှစ်ယောက်ကိုအဆောက်ရှောက်နေတာထားခဲ့တယ် မင်းတို့ဒီရှင်မြတ်ကြီးအန္တရာယ်မဖြစ်အောင်စောင့်ရှောက်ပြီးတော့လည်းရှင်မြတ်ကြီးတရားထိုင်ပြီးတဲ့ခါကျမှတရားထိုင်ပြီးတဲ့ခါကျရှောက်လိုက်ငါလာသွားတယ်ငါကြော့တယ်လို့ရှောက်လိုက်အဲ့တော့ဟိုနတ်ဘလူးနှစ်ယောက်ကလည်းစောင့်နေရတယ်ပေါ့ဗျာရှင်မြတ်ကြီးကတရားအထုတ်ပြီးတော့တရားထုတ်ပြီးတော့ဟိုလိုလည်းဖြစ်ကောင်းဖြစ်နိုင်တော့ခုနလွင်ဒီကောင်ထိုင်နေနောက်တစ်ချိန်မှာတစ်ပြောင်ထိုင်တာဖြစ်ချင်းဖြစ်မယ်စဉ္ညာလျှောက်တာဖြစ်ချင်းဖြစ်မယ် အဲ့လိုချိန်ပြောင်းတဲ့ချိန်မှာခုနနဘေးကနဗလူနှစ်ယောက်ကိုတွေ့တာပေါ့တွေ့တော့နဗလူနှစ်ယောက်ကလည်းခုနကသူတို့ရဲ့အထက်ကဝုဒ္ဒနာမင်းကြီးလျှောက်ထားတဲ့အတိုင်းလျှောက်ပါတယ်လျှောက်တော့ဒီရှင်မြတ်ကြီးကဘာပြောလိုက်လဲဆိုမင်းတို့ရဲ့နာမည်ကိုပြန်လျှောက်လိုက်တဲ့ငါစကားနဲ့ငါဒီလိုပြောခိုင်းတယ်လို့လျှောက်ခိုင်းတယ်လို့ပြောလိုက်ငါပြောခိုင်းတယ်လို့ပြောလိုက်ပါတဲ့ဗုဒ္ဓသာသနာတော်မှာတဲ့ ဗုဒ္ဓသာနာနေတဲ့ပုဂ္ဂိုလ်ဒီကိုဖះကတတိဆိုတော့စောင့်ရှောက်ပေးထားတယ်ဆိုလိုတာတတိပြန်လေးပါကျင့်သုံးဖို့ပေးထားတယ်ငါမှဒီတတိတောက်အဆောက်ရှောက်ရှိနေတဲ့အတွက်ငါတတိပြန်လေးပါကိုကျင့်သုံးနေတဲ့အတွက်ငါ့ကိုဆောက်ရှောက်ဖို့မလိုပါဘူးသူ့မှာတတိပြန်ဆောက်ရှောက်လေးပါရှိနေတဲ့အတွက်အဆောက်ရှောက်အထူးမလိုဘူးလို့ပြောတာပါဗုဒ္ဓဆုံးမတိုင်နေတဲ့ပုဂ္ဂိုလ်တတိ ဆိုတဲ့အဆောက်အအုံရှိနေရင်အခြားဆောက်ရှောက်မဲ့ပုံကိုဆောက်ရှောက်စရာကိစ္စတို့ထားစရာလောက်စရာမလိုပါဘူးအဲဝိတုမနာမင်းကိုပြန်လျှောက်ခိုင်းပြန်ပြီးပြောခိုင်းတာပေါ့လေသူအဆောင်ထားရတဲ့နဗလူနေအဲနဗလူနေကိုပြန်လွတ်လိုက်တာလွတ်လိုက်တော့လေသူတို့လည်းသူတို့ရဲ့နာမင်းကြီးထံသွားတယ်နာမင်းကြီးထံသွားတဲ့အခါကျတော့ဟိုကနာမင်းကြီးကကြီးညိုတော့ပြန်လာတယ်အဲ့ဒီလိုပြောပြီးခဏလေးမှာပဲတမာရီတွေအားကောင်းနေတဲ့အခါကျတော့ ရှုမှတ်လိုက်တာယဟနာဖြစ်သွားတယ်ဝိဇ္ဇာ၃ပါးပေါ့ကိုမျက်မှောက်ပြုတယ်လို့ဆာမမှတ်တမ်းနေတာဝိဇ္ဇာ၃ပါးဆိုဟိုတနည်းအဲဘုရားကုံတော်ပွားတယ်ပြောတဲ့နေရာမှာပုဒိအာပေါ့ဗျာပုဝေနိဝတနုတိဖိညာရတယ်ရှေ့ဘောဝပေါင်းများစွာကျင့်လည်ခဲ့တဲ့ဘဝတွေအကုန်ပြန်ပြီးတော့တည်တယ်ပြီးတော့ဒေဝစကုပင်ញင်ဆိုတာဘလောက်ဝေဝေဘလောက်သေးသေးမြင်နိုင်တဲ့ဉာဏ်မျိုး အာတဝခေယညာတော့ဆိုကိလေသာအာတဝကုန်ခန်းတဲ့ညာသုံးပါလို့ရတယ်အဲ့ချိန်မှာဝိသုဏမင်းကြီးလည်းပြန်လာတယ်ပြန်လာတဲ့ခါကျဒီကျတော့ရှင်မြတ်ကြီးရဲ့ဟိုကြည်လိုက်တဲ့ခါကျတော့အကုန်လုံးရုပ်တရားကြည်လင်တန့်ရှင်းတာတွေ့တော့အဲအဲ့မှာသူကကဲခတ်မိတော့သူလည်းအရိယာပုဂ္ဂိုလ်သူကတော့ညာနာမဖြစ်သေးပါဘူးအရိယာပုဂ္ဂိုလ်ဆိုကဲခတ်မိကဲခတ်မိတဲ့ခါကျဒီရှင်မြတ်ကြီးမျက်နာအနေထားကြည့်ပြီးတော့ကတော့ကတော့ပြီးတော့ဖျားစီသွား ဘုရားကြီးသွားပြီးတော့ဒီအရှင်မြတ်ကြီးကဂုံတွေကိုချီးမွမ်းလျှောက်ထားတာ။ဘာလျှောက်ထားလဲဆိုတတိအာရခတံပံနောဒီတိမဝိရိယတမာဟိတောနုစာတောတတ္ထုတံဘူတောဒေဝေဇောမေစုပါရကုတိဒီလိုလျှောက်တာ။လက်ဆော်ဘုရားရဲ့တပြည့်ဒါဖြစ်တဲ့ရှင်တံဘူဒမထေရတတိအဆောက်ရှောက်နဲ့ပြည့်စုံတယ်ဗျာတကယ်ကိုပြည့်စုံ သူကိုယ်တွေပြောတာပေါ့တည်ကြည်တဲ့သဘောလည်းရှိတယ်ဝီရိယတမာရီနဲ့လည်းပြည့်စုံပါတယ်ဗျာအဲ့ဒါကြောင့်မို့သူဟာဒီတေဝိဇပတ္တဖြစ်သွားပါတယ်ဗျာသိချင်းကင်းတဲ့ကံတစ်ဖက်သို့ရောက်သွားပါတယ်ဗျာဆိုချီကျူးလျှောက်ထားတာပေါ့အဲ့ဒီတော့ကဒါကတော့အဲ့ဒီတော့မှာပါတဲ့အကြောင်းအရာပေါ့ဗျာနောက်ဘုန်းကြီးတို့သာဂရဝကတန်ယုံမှာပါတဲ့အရာတွေလည်းကောင်းပါတယ် မြမတယောက်ကနေမြတ်စွာဘုရားလာလျှောက်တာမြမရဲ့အယူဆနဲ့မြတ်စွာဘုရားရဲ့အယူဆပေါ့မြမတယောက်ကတော့ဘာလျှောက်လဲမြတ်စွာဘုရားလေလူတူတယောက်ဟာသိလောက်အောင်မခေါင်းမှာလှန်ကြီးတစ်ခုလာစိုက်မိတယ်ဆိုရင်သုံးဖို့ခေါင်းမှာမီးဆွဲလောင်နေမီးလောင်ပြီဆိုသေဖို့ရပဲရှိတော့တော့အဲ့ဒီချိန်ခါလာမျိုးဆိုရင်ဘာကိုအရင်လှုပ်တဲ့တယ်လဲဆိုတော့မြမကြီးနေနေရတော့သူကဘာပြောလဲဆိုတော့ ကာမရာဂဗဟာနာယတတောဘိက္ခုပရိပစေအဲ့ဒီလိုမီးလောင်နေတဲ့ပုဂ္ဂိုလ်မီးလောင်နေတဲ့ယဟန်ခေါင်းမှာလှန်ဆူးနေယဟန်ကလှန်မနှုတ်ဖဲနဲ့မီးလောင်တာမြင်ဘာလို့ရမလဲကာမရာဂကိုပယ်အောင်ကျင့်သင့်ပါလေခင်ဗျာအဲ့လိုသူကပြောသူကတော့ဆင့်ကြော်ပြောတာပေါ့ဗျာအဲ့တော့ဖះလက်မခံပါမဟုတ်ဘူးတဲ့ကို့မှာတေလောက်အောင်ပေါ့လေခေါင်းမှာလှန်ကြီးဆူးနေပြီခေါင်းမှာမီးတွေလောင်နေပြီဆိုရင် ဘာပြောလဲဖះကတက္ကာဒိဋ္ဌိဘာနာယတတောဘိက္ခုပြိပစီတက္ကာဒိဋ္ဌိကိုအောင်ရင်ကျင့်ရမယ်အစဉ်တိုင်းကိုပြသောတာပန်ဖြစ်အောင်ရင်ကျင့်ရမယ်ကာမရာကအနာဂံဖြစ်မှာကာမရာကအစစ်ကြော်ပြောနေသူအစဉ်တိုင်းသွားအောင်နော်အဲ့ဒါကိုပြောချင်တယ်ပထမဆုံးကျင့်ဖို့ရာကတော့တတိမြဲအောင်ကျင့်တတိမြဲနေတတိမြဲဖို့ပါပြန်လဲဝီရိယကုပေးရမယ်ဝီရိယကုပေးတော့တတိမြဲမယ်တတိမြဲလာရင် ဒီယုံနံတရားတွေအမှန်တိုင်းသိမယ်ပထမတိုင်းကပထမဆုံးကဘုန်းကြီးတို့ဘာလုပ်ရမလဲဝိပဿနာရှုတယ်ဆိုရင်ယုံနံတဘာဝတွေမြင်အောင်ရှုရတယ်တဘာဝလက္ခဏာခဏခဏပြောပြပါတယ်ဒါလေးမှတ်ထားမယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကပါလေတဘာဝလက္ခဏာကိုသိအောင်ရှုရရုပ်ဆိုရုပ်တဘာဝပေါ့ဗျာနာမ်ဆိုနာမ်တဘာဝသိအောင်ရှုရဒါကြောင့်မို့ဈဉ္ညာလျှောက်တဲ့အခါမှာယောဂီတို့ဆိုရင်တွန်းတဲ့သဘောလေးသိအောင်မှ တွန်းတာနဲ့တူကြံတဲ့ပူရာအေးတာလေးတာပေါ်တာဒီတဘာဝတွေသိအောင်မှဒါတွေခဏခဏပြောခဲ့တယ်အဲတော့ယောဂ28ပါးရဲ့ယုံ28ပါးလုံးကဇန်သမารိမရမနဲ့ကြည့်ဖို့ခက်တယ်ပြီးတော့ဇန်သမารိမရရင်ဒီလိုတော့မရှုကောင်းဘူးလေဒီလိုမဟုတ်ဘူးဇန်သမารိမရတဲ့ပုဂ္ဂိုလ်ကဓာတ်ကိုရှုရင်ပိုးမြန်လို့ဓာတ်တဘာဝဓာတ်ကြီးလေးပါးတဘာဝပေါ့နော်ယုတ်ရှုရင်ယုတ်တဘာဝဆိုဓာတ်ကြီးလေးပါးတဘာဝရှုတယ်လို့ဒီလိုမှတ်ထားဖို့ဗျာ။ ရုပ်ဆိုရင်ရုပ်တဘာဝမြောင်ရှုနာမ်ဆိုရင်နာမ်တဘာဝမြောင်ရှုနာမ်ဆိုတာစိတ်တို့စေတသိက်တို့ပြောတယ်စိတ်ဆိုတာအာယုံသိတဲ့သဘောပဲမြင်သိစိတ်ကြားသိစိတ်သိနေတဲ့သဘောပဲစေတသိက်ဆိုအဲ့ဒီနောက်ကလောဘဒေါသမောဟမာမာနဖြစ်တဲ့သဘောကိုပြောတာအဲ့ဒါတွေသိအောင်မှာပြီးတော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကနံပါတ်1တဘာဝမြောင်ရှုရပါတယ်နံပါတ်2ကြတော့တဘာဝလည်းနှမျိုးပေါ့လေရုပ်တဘာဝနာမ်တဘာဝအကြောင်းကျိုးတဘာဝ ဘုန်းကြီးတို့ဈဉ္ညာလျှောက်တဲ့နေရာစပြီးကြောင်းကျုပ်တဘာဝသိအောင်ခိုင်းတာလည်းရှိပါတယ်။လန့်ညင်တဲ့စိတ်ကြောင့်မို့ဒီ၆ရက်တွန်းထိုးသွား။လန့်ညင်တဲ့စိတ်ကအကြောင်းပဲဒီလိုတွန်းထိုးတဲ့ရုပ်ကြီးကအကျိုးတွန်းလိုက်တဲ့သဘောသိလိုက်။အတွန်းသွားတာကိုနောက်ကစိတ်ကလိုက်သိနေပြီ။အဲ့တော့တွန်းတဲ့အကြောင်းမနောက်ကသိတဲ့စိတ်ကအကျိုးပဲ။ရုပ်ကြီးကအကြောင်းကျုပ်အကြောင်းကျုပ်အကုန်လုံးဆက်ချင်တယ်။ဝင်လေထွက်လေတချို့ယောဂီတွေဘုန်းကြီးမနေ့ကပြောခဲ့ပါတယ်။ စိတ်မကပ်ဘူးဆိုရင်ရှူကျင်တဲ့စိတ်လေးကိုအရင်သိအောင်ရှူလိုက်နော်ကိုယ့်ဟာကိုရှူကျင်တဲ့စိတ်မသိအတက်လေးအောင့်ထားခြင်းနဲ့ရှူရှူကျင်တဲ့စိတ်လေးဖြစ်လာရှူကျင်တဲ့စိတ်ကအကြောင်းရှူသွင်းခြင်းနဲ့ရှူသွင်းတဲ့စိတ်ကအကျိုးပဲဟောလေးလေးရှူသွင်းလိုက်တယ်ဟာသိသွားလေးရှူသွင်းတာအကျိုးပဲရှူသွင်းလိုက်တဲ့စိတ်ကိုရှူသွင်းတဲ့လေးတွေကိုလည်းနောက်ကစိတ်ကလိုက်သိနေတယ်အရာလုံးကဒီကြောင်းကျိုးကြောင်းကျိုးကြောင်းကျိုးဒါပဲဖြစ်တယ်ဒါကြောင့်ရှင်သာရိပုတ္တရာတို့ ရှင်အတ္တတိကဟောတဲ့အခါမှာယုံနာတဘာဝတွေကအရာအလွတ်အကြောင်းကျိုးဆက်ဆက်ဖြစ်နေတယ်။အကြောင်းကြောင့်အကျိုးဖြစ်နေတယ်။ဒီလိုဟောရတဲ့ရှင်သာရိပုတ္တရာတရားရသွားပါ။ဒါကြောင့်တရားရှုမှတ်နံပါတ်1ယုံနာတဘာဝယုတ်တဘာဝနံတဘာဝမြောင်ပြီးရှုတဘာဝနှမျိုးအကြောင်းကျိုးတဘာဝမြောင်ရှုကြောင်းကျိုးဆက်ဆက်ပြည့်ယုံနာတဘာဝတွေကိုနံပါတ်1ကသင်္ခတလက္ခဏာ အဲတာမညာလက္ခဏာမြင်အောင်ရှုနော်ပထမသဘာဝလက္ခဏာမြင်အောင်ရှုနံပါတ်2ကသင်္ကတတာမညာလက္ခဏာမြင်အောင်ရှုတာမညာဆိုတာကကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာသဘာဝတွေမြင်အောင်ရှုရနော်ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာသဘာဝတွေမြင်အောင်ရှုပြီးတော့မှအဲ့ဒီကြောင်းကျိုးဆက်ဆက်ဖြစ်ယုံနာသဘာဝတွေရဲ့အနေစာဒုက္ခအနတ္တမြင်အောင်ရှုပထမတော့တတိကတာပေါ့နော် နောက်တတိကလာပညာလေးထည့်ရပညာကြတော့အနေဆမြောင်ရှုမယ်ဒုက္ခမြောင်ရှုမယ်နတ္တမြောင်ရှုမယ်အဲ့ဒီကြမှာဝိပဿနာနော်ပထမသဘာဝမြောင်ရှုဒုတိယပါလဲတာမညလက္ခဏာမြောင်ယူတာမညဆိုကြောင်းကျိုးဆက်ဆက်ပြယုံနံဘာဝရအနေဆဒုက္ခအနတ္တမြောင်ရှုတတိယမှာသင်္ကတလက္ခဏာမြောင်ရှုအဲ့ဒါတော့ဥဒဗျာညာနောက်ပိုင်းလောက်မှသိပါတယ်ရှေ့ပိုင်းကတော့မသိနိုင်ပါဘူးအဲ့ဒါဘာလဲဆိုယုံနံတဘာဝတွေရဲ့ ဥပတိပင်ဖြစ်တည်ပြက်ဒါမျိုးမြောင်ရှုရအဲ့တော့ချက်ချင်းမမြန်ဘူးเนาะရှားစရာလည်းမလိုဘူးသူဟာသူဖေဖေချင်းသိလာတယ်အဲ့လိုသိအောင်ပဲအထုတ်ဖို့လိုတယ်เนาะနောက်တစ်ခုဘုန်းကြီးတို့ဒီမှာတုတ်လေးတစ်ခုပြောပါဦးအချိန်ရှိပါသေးတုတ်ကတော့ဗာလဲဆိုဘုန်းကြီးတို့မာဝဲက တန်ရုပ်တေရကတုတ်မှာဒီတတိပဋ္ဌာန်နဲ့ပတ်သက်ပြီးတော့ပဲပြောတာပါဘုရားကတတိနဲ့ပတ်သက်ပြီးတော့အဲ့ဒီမှာကျတော့ဘာပြောသွားလဲဆိုမာဝကတန်ရုပ်တေရကတုတ်မှာကျတော့ဝိတုကြောင်းလေးနဲ့ပြောပါတဲ့အကြောင်းအရာမြတ်စွာဘုရားကြီးမှာသုံးမတိုင်းတေရကဏီကုံးမှာတရင်သုံးနေတဲ့ချိန်တရားဟောတာရဟန်းတော်တွေကိုဆက်ကပြစားတဲ့ဆရာတစ်ပတ်နှစ်ယောက်ဥပမာပေးပြီးဟောပါတယ် ဘာဟောလဲဆိုတော့ဆရာတွေပဲနှစ်ယောက်ဆက်ကပြစားတယ်ဆရာတွေပဲနှစ်ယောက်ရှိတယ်သူတို့ကဘယ်လိုပြလဲဆိုတော့ဒီခေတ်လိုတော့မဟုတ်ပါဗျာရှေးတုန်းကတော့ဟိုတဘာဝအတိုင်းဒီခေတ်လိုနည်းပညာနဲ့မပါဘောဘောဝါးကြီးနေမှာဒီလိုဒီလိုជីជីဘောဘောဝါးအဲ့တော့အတောင်60လောက်လောက်ထားဆရာကဘာလုပ်လဲဆိုသူ့ရဲ့ပခုံးပေါ်မှာဒီခုနကဘောဘောဝါးကြီးတင်တယ်ဒီဘောဘောဝါးကြီးကိုထောင်ထားတယ် တပည့်ရအဲ့ဒီဝဘဝထိပ်ပေါ်မှာဂျွန်ပါမျိုးမျိုးပြရှင်းတော့ကတော့ဒီလိုကာကွယ်တွေမရှိဘူးမြေကြီးပေါ်မှာပြမြေကြီးပေါ်မှာပြလို့ရင်ဟိုအပေါ်ကလူကပြုတ်ကြရင်လည်းသေနိုင်တယ်အပြမတိုင်အဲ့တော့ဆရာလည်းစိတ်ပူတယ်တပည့်ကလည်းပေါ်တက်တာဆက်ကပြစိတ်ပူတာပေါ့ပူတော့ဆရာကစိတ်ပူတော့ဆရာအရင် ဆိုရင်တော့မှားတယ်တပည့်မင်းငါပခုံးပေါ်တက်ပြီးဆက်ကပြရင် မင်းကငါ့ကိုထိန်ငါလည်းမင်းကိုထိန်မယ်အဲ့ဒီလိုပြကြရင်တို့ဆရာတွေပဲအန်ဒီလည်းကင်းနာမည်လည်းကြည့်ပိုက်ဆံတွေအများကြီးရနိုင်မယ်ဒီလိုပြောအဲ့တော့အဲ့ဒီစကားကိုတပည့်ကလက်မခံဆရာအဲ့ဒီလိုမဟုတ်ဘူးလေဆရာလည်းဆရာကိုဆရာထိန်ကျွန်တော်လည်းကျွန်တော်ကိုထိန်မယ်အဲ့လိုထိန်ပြီးပြမှအန်ဒီလည်းကင်းပြီးတော့နာမည်ကြည့်ပိုက်ဆံတွေရနိုင်မယ်ဒီလိုပြောအဲ့ဒီဆရာတွေပဲနှစ်ယောက်ပြောတဲ့စကားကိုဘုရားဥမာပေးပါတယ် ဒီနေရာမှာတဲ့ဆရာပြောတဲ့စကားတဲ့တပည့်ပြောတဲ့စကားပုတ်ကောင်းတယ်ဘုန်းကြီးဘာပြောချင်လဲဆိုဘုန်းကြီးတို့ဘုန်းကြီးတို့ကဆရာလုပ်နေပါဆရာလုပ်နေတယ်ဒီကတိလေးဒီမှာကြောင်းပါလေတပည့်လေးတွေရှိကိုပြောတဲ့စကားအမှန်ကြီးပြောလို့မရဘူးဒါကိုပြောချင်မိဘနဲ့သားသမီးဖြစ်လာရင်ဒီကတိလေးသားသမီးမှန်တဲ့အရာတွေရှိတယ်ဒါကနဲ့ဆရာပေါ့နော်ဒါကကြီးတို့ဒီမကြီးတို့ဒီကတိဒီကကြီးတို့ဒီမကြီးတို့ရှောက်တဲ့အရာတွေမှန်တာရှိတယ် ဘုန်းကြီးကကိုပြောတာအမှန်ကြီးဒီလိုသုံးသပ်လို့မရဘူးပြောလို့မရဘူးမိဘနဲ့သားသမီးလည်းဒီတိုင်းသားသမီးတွေကအမှန်တာပြောကိုကလက်ခံနိုင်ရဒီမှာဘုရားထောက်ပြလိုက်တာကဒီမှာရှာနဲ့တပည့်ပြောတဲ့စကားမှာတပည့်ပြောတဲ့စကားပိုပြီးကောင်းတယ်ရှာပြောတဲ့စကားမှားတယ်လို့ပြောတာမဟုတ်ဘူးเนาะပိုကောင်းတယ်လို့ပြောဘာလို့ကောင်းလဲဆိုတော့တပည့်ကဆရာကပါလဲ မင်းကငါဆောက်ရငါလည်းမင်းဆောက်ရှောက်နေဆရာပြောတဲ့စကားတပည့်အားလုံးမဟုတ်ဆရာကိုယ့်အကိုဆောက်ရှောက်ဆရာလည်းဆရာဘာနေဆောက်ရှောက်ကျွန်တော်လည်းကျွန်တော်ဘာနေဆောက်ရှောက်နေအဲ့လိုပြောတာပြီးတော့တပည့်ပြောတဲ့စကားဘာလို့ပြောလဲဆိုကောင်းလဲဆိုကိုယ့်အကိုဆောက်ရှောက်တယ်ဆိုကိုယ့်အကိုတတိနဲ့နေတာကိုယ့်အကိုဆောက်ရှောက်ရင်သူများကိုဆောက်ရှောက်ပြီးသားဖြစ်မယ်တပည့်ပြောတဲ့စကားနေကိုယ့်အကိုတတိနဲ့နေရင် ခြားကိုမိသားစုတွေလည်းရှောက်ရှောက်ပြီးတာပြကိုတတိနဲ့နေကိုကျမ်းမာရေးကောင်းမယ်ကိုအာနေရကင်းမယ်ကိုအာနေရကင်းကိုမိသားစုလည်းစိတ်ချမ်းသာတယ်ဒါကိုပြောတာအဲ့ဒီမှာကိုယ့်ကိုဆောက်ရှောက်ရမယ်နေရမယ်ကိစ္စမှာဘာပြောသလဲတတိပဋ္ဌာန်၄ပါးပဲပြန်ဟောတာဖခင်မြတ်စွာဘုရားနော်ကိုယ့်ကိုဆောက်ရှောက်ပြီးနေရမယ်ဆိုတာဗာလေတတိပဋ္ဌာန်၄ပါးနဲ့နေတာတတိပဋ္ဌာန်၄ပါးကိုကျင့်သုံးနေတာတတိပဋ္ဌာန်၄ပါးဆိုတာက ခုနတရားအလုံးပေါ်မှာတတိနဲ့နေရတာပါပဲဘာဘာတရားအထုအထုဗုဒ္ဓံတို့တတိပဲကြည့်ပြီတတိနဲ့အထုရတာမရဏတတိအာအများကြီးတော့တတိနဲ့ပဲအထုရတာတတိနဲ့ပဲလောက်ရတာဒါလေးမှတ်ထားဖို့နော်ပြီးတော့တရားနဲ့နေရင်ကိုယ့်ကိုဆောက်ရှောက်ပြီးသားရတာတတိတရားနဲ့နေရင်ကိုယ့်ကိုဆောက်ရှောက်ပြီးသားရတယ်ဒီလိုမှတ်ဒီနေရာမှာတော့တတိကိုအဓိကထားပြောတယ်နော်ပြီးတော့တတိပဋ္ဌာန် ခုနအရာအလုံးပေါ့နော်တတိလေးနဲ့ထားပြီးတော့သွားမယ်လာမယ်စားမယ်တောက်မယ်အဲ့လိုနေရင် ကိုယ်အနေကဲနာပါကိုယ်ဆောက်ရှောက်ကိုယ့်ကိုယ်ဆောက်ရှောက်နေရင်ကိုယ်နဲ့အတူနဲ့မိသားစုလည်းဆောက်ရှောက်ပြီးသားဖြစ်တယ်ဒါပြောတယ်ဘုန်းကြီးကကိုယ့်ကိုယ်ဆောက်ရှောက်မယ်ကိုယ်ကျမ်းမာရေးကောင်းတယ်ကိုယ်နဲ့အတူနေတဲ့ပုဂ္ဂိုလ်လည်းဆိုကိုယ့်အတွက်သူတို့အတွက်အနောက်ရှက်မဖြစ်တော့ဘူးဒုက္ခဒုက္ခမရောက်တော့ဘူးဒါကိုပြောပါဒါကဆရာပြောတဲ့စကားတပည့်ပြောတဲ့စကားလည်းဘုန်းကြီးပြောမယ်နော် ပည့်ပြောတဲ့စကားအဲဆရာပြောတဲ့စကားဖြစ်သွားပြီတပည့်ပြောတဲ့စကားခုပြောတာ34ပါးနဲ့နေရမယ်ဆရာကြတော့ဗာလေတပည့်မင်းကလည်းငါဆောက်ရောက်ငါလည်းမင်းကိုပြန်ဆောက်ရှောက်မယ်ဒီလိုပြောတာအဲ့ဒါကြတော့သူများကိုဆောက်ရှောက်ခိုင်းတာသူများကိုဆောက်ရှောက်ရင်ကိုယ့်ကိုလည်းဆောက်ရှောက်ပြီးသားဆိုတဲ့စကားအဲ့ဒါကြတော့ဗုဒ္ဓကဒီနေရာဗာပြောလို့ရလဲဆိုဗျမစိုးတရား၄ပါးရှိတယ်ပေါ့ဗျာအဲ့ဒီဗျမစိုးတရား၄ပါးတွေက ရုဏာရဲ့မေတ္တာရဲ့မုဒိတာရှေ့ကဘာပါလာတဲ့ခန္တီပေါ့ဗျာနော်သူများကိုစောက်ရှောက်တယ်သူများကိုထိန်းတယ်ဆိုတာကဘာလဲအတူနေကြပြီဆိုရင်တော့ဘုန်းကြီးတို့ဒီမှာကြည့်နော်ဘုန်းကြီးတို့ကြောင်းပါဆိုအခု၃ပါဆိုတော့က၄ပါနေတယ်အခုအရှိတပတ်အရှိပဲချမ်းတပတ်သွားလို့၄ပါနေရင်ပျောက်တဲ့နေတာမဟုတ်ပျောက်တဲ့နေတာမဟုတ်တော့ကိုယ်စိတ်တန်ကြအရာလုံးမဖြစ်ဘူးသိခံမိနေရခုဒီမှာ ယောဂီတွေအခုအိမ်မှာတယောက်တည်းနေကြတာမဟုတ်အများဆုံးမိသားစုလေးနဲ့နေကြတာတယောက်တည်းနေတဲ့ပုံကိုလည်းရှိပါတယောက်တည်းနေနေတော့ဒီကနေ့ကိုယ့်အကိုစိတ်တိုင်းမကြတာရှိသေးတယ်တယောက်တည်းနေတဲ့ပုံကိုနော်အများနဲ့နေတော့ဟိုပြဿနာရှိနေမှာပဲမိသားစုနဲ့နေအဲကိုယ်စိတ်တိုင်းကြအရာလုံးမဖြစ်ဘူးအဲ့ဒါကိုသိခံနေရတယ်အဲကြောင့်နံပါတ်၄ဖခင်ကသူများကိုထိန်းတယ်သူများကိုစောင့်ရှောက်တယ်ဆိုတော့တိခံတိခံစိတ်နဲ့နေ ဤကံစိတ်နဲ့နေသူနဲ့ပြဿနာမတက်ဘူးသူ့ကိုဆောက်ရှောက်ရရောက်တယ်နော်သူများကိုဆောက်ရှောက်တယ်ဆိုပါနဲ့တိခံခန္တီတရားနဲ့နေခန္တီကလည်းဒီတိုင်းတော့မရဘူးပေါ့ဗျာဘယ်လိုမှခန္တီကကျင့်သုံးမလွယ်ဘူးဘာလို့မလဲတရားကျင့်တရားနဲ့နေမှခန္တီကရမှာဟုတ်တရားနဲ့မနေဘယ်လိုမှမရဘူးနော်အခုတရားကျင့်တဲ့ကတတိထားလိုက်နော်တရားကျင့်တဲ့ကဘုစုတိခံလဲကိုယ်စိတ်ကိုယ်ခန္ဓာကိုသိခံခြင်း ညောင်းလိုက်ကွာပြင်းခြင်းနဲ့မပြင်းမဲနဲ့တိခံကျင့်သုံးရဟောညစာတွေဘာတွေဥပုပ်ဆောင်တိုင်းစားတယ်မစားဘဲနဲ့တိခံနေရတော့အများကြီးပေါ့နော်ဒီခါလေးလေးပါဇက်ကကြမ်းကြမ်းထန်ထန်ပြောရငါသီလစောင့်တည်တာပဲကြမ်းကြမ်းထန်ထန်ပြောလို့မဖြစ်ဘူးကိုယ့်ကိုဒီလိုပေါ့ထိမ့်သိမ့်စောင့်ထိပြီးတိခံကျင့်သုံးရအောင်ပြီးတော့တချို့နေရာတွေမှာကြတော့စာပေကျမ်းစာများဗာမိန်ထားလဲသီလကျင့်ကျင့်တမာရီကျင့်ကျင့်ပညာကျင့်ကျင့် ခန္တီကအဓိကကြားတယ်တိခဏနိုင်မှာသီလကျင့်စဉ်ကျင့်နိုင်တယ်တိခဏနိုင်မှာတမာရီနော်အခုစိတ်တည်ငြိမ်အောင်မနေကျင့်ရတာနော်တိခဏနိုင်မှာတိမခဏနိုင်ဘာတမာရီမှဖြစ်ဘူးဟုတ်လားယာရန်ကုတ်နေမယ်ညောင်းတိုင်းလှုပ်နေမယ်ဆိုဘယ်တော့မှတမာရီမရဘူးဘုန်းကြီးလည်းဒီလိုပဲနော်အသိဉာဏ်ရှိတဲ့ပညာရဲ့ကျင့်စဉ်တွေတမာရီမှမရဘူးနဲ့ပညာကျင့်စဉ်တွေကျင့်ဘာသိဉာဏ်မှဖြစ်ဘူးနော်ဒါကြောင့်မို့ဖြည်းဖြည်းချင်း သွားတာကောင်းတယ်တမာရီအောင်ရင်လောက်လိုက်ရုပ်လှုပ်ပြီးလို့ရှိရင်ခုနကအရှင်မြတ်ကြီးတွေကြည်လိုက်ပေါ့နော်ခုနဘုန်းကြီးပြောတဲ့တိတဝဏိယအရှင်မြတ်ကြီးတို့အကြာကြီးကျင့်တယ်နောက်မှဝိပဿနာကုကျင်တဲ့ခဏလေးပဲဝိပဿနာရှုလိုက်တမာရီအောင်ကောင်းတာဒိုင်းဒိုင်းနဲ့ရဟန္တာဖြစ်သွားတမာရီမရှိသေးပဲနဲ့ဝိပဿနာအထုံးအာမထုတ်ဘူးအာမထုတ်ရဘူးလို့ဘုန်းကြီးဆိုလိုတာမဟုတ်ဘူးအတိညာဖြစ်ဖို့ခက်တယ်နှေးတယ် အဲ့ကြပိုစစ်ပြတ်တတ်တယ်။ဒါကြောင့်တမာရီရအောင်ရင်လုံးအဲ့တော့ဒီတုတ်ကိုပြီးအောင်ပြောမယ်။ဆရာကြီးကပြောတာတပည့်မင်းကလည်းငါထိန်ငါလည်းမင်းထိန်မယ်။သူများထိန်တယ်သူများဆောက်ရှောက်တယ်ဆိုတာဗာလဲနံပါတ်1သိခံရအောင်။အတူနေတဲ့ပုံကိုသိခံပြီးနေကြည့်ပါနော်။အဲ့ဒါဆင်ပြေပါလေ။မှန်တိုင်းပြောလို့မရအောင်နော်။ဟုတ်ပါမှန်တိုင်းပြောလို့ရင်ပြဿနာတက်တာလေ။ဒါလေးနည်းနည်းပြောလိုက်ပါဦး။ ဒါလည်းအကြောင်းအရာတစ်ခုပေါ့ဗျာမြတ်စွာဘုရားရာဇကြိုပြီးဝေလုံးကြောင်းနေတဲ့ချိန်ဗိမိတာရရဲ့အမတ်လို့လည်းပြောလို့ရပါတယ်ပြီးတဲ့အခါကျတော့ဒီဇာတတရဲ့အမတ်ပေါ့ဗျာဝိတ္တကာရအမတ်ကြီးဆိုတာရှိတယ်အမတ်ချုပ်ကြီးပေါ့သူ့ရဲ့ယူဆတော့ဗာလဲဆိုတော့အမှန်ကိုအမှန်တိုင်းပြောရမယ်မြင်မြင်မြင်တဲ့အတိုင်းပြောရမယ်သူကအဲ့လိုယူဆတာဖះစီရောက်လာ ရောက်လာတော့ပါရောက်မြတ်စွာဘုရားတပည့်တော်မြင်မြင်တဲ့အတိုင်းပြောရမယ်မမြင်တော့လည်းမမြင်ဘူးလို့ပြောရမယ်နော်မှန်မှန်တဲ့အတိုင်းပြောရမှာပေါ့အဲ့လိုအဲ့လိုအဲ့လိုပြောနေရင်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီကိုပြောရမယ်လို့ယူဆပါတယ်ပေါ့အဲ့လိုဖះအိုက်ကြပါမိတ်နေမြင်မြင်တဲ့အတိုင်းပြောရင်ကုသိုလ်တွေတိုးမယ် အကုသိုလ်တွေတိုးမယ်ကုသိုလ်တွေဆုပ်ယုပ်မယ်ဆိုမပြောသင့်ဘူးမြင်မြင်တဲ့အတိုင်းကြားရင်ကြားတဲ့အတိုင်းဟိုမှာရက်ယူဆမြင်မြင်တဲ့အတိုင်းပြောသင့်တယ်ကြားရင်ကြားရင်တိုင်းကြားပြောရမယ်ဒီမှာယူဆဘုရားအဲ့ဒါကိုလက်မခံဘာပြောမြင်မြင်တဲ့အတိုင်းပြောလို့မဖြစ်ဘူးကြားရင်ကြားတဲ့အတိုင်းမြင်မြင်တဲ့အတိုင်းပြောလို့ကိုယ်မှာအကုသိုလ်တွေဖြစ်မယ်ကုသိုလ်တွေမဖြစ်ဘူးဆိုမပြောသင့်ဘူးကြားရင်ကြားတဲ့အတိုင်းပြောလို့ကိုယ်မှာအကုသိုလ်တွေဖြစ်မယ်ဆိုရင်မပြောသင့်ကုသိုလ်ဖြစ်မယ်ဆိုရင်တော့ပြောသင့်တယ်ပေါ့ဗျာချုပ်ပြောရင် မြင်မြင်တိုင်းတိုင်းပြောမယ်ကုသိုလ်ဖြစ်မယ်ဆိုပြောအကုသိုလ်ဖြစ်မယ်ဆိုမပြောနဲ့ကြားရင်ကြားတဲ့အတိုင်းပြောမယ်အကုသိုလ်ဖြစ်မယ်ဆိုမပြောနဲ့ကုသိုလ်ဖြစ်မယ်ဆိုပြောပေါ့နော်ဟိုမှာတချို့ကဘုန်းကြီးတို့လောကမှာရှိပါတယ်နော်မြင်တော့အမှန်တိုင်းပြောရမှာပဲနော်ဒါမျိုးပေါ့တာမန်စဉ်းစားခြင်းတော့ကြားရင်ကြားတဲ့အတိုင်းအမှန်တိုင်းပြောရမှာပဲလို့တာမန်စဉ်းစားခြင်းဟုတ်တယ်လို့လို့ပေါ့ဗျာတချို့ကတို့ကမကြိုက်မကြိုက်ဘူး ရှင်းရှင်းလင်းလင်းပဲပြောတတ်တဲ့အခါကိုယ်စကားကိုခုံယူတာများတယ်ဒါပေမဲ့ပြောတဲ့နေရာမှာတစ်ခါတလေဘာတွေဖြစ်တတ်လဲဆိုမခံကျင်စိတ်တို့ခနဲ့ကျင်တဲ့စိတ်တို့ဒီစိတ်တွေပါတယ်မယိုးသားတဲ့စိတ်ဓာတ်တွေခြေခံပါတယ်ပေါ့နော်သူများရအသေးဖွဲလေးကစားပြီးတော့ကိုကမရှိမဆိုင်ဝင်ပြောတာဆရာကြီးလို့ပြောတာပေါ့နော်သူကိစ္စသူဟာသူကိစ္စပဲလေဟွန်းတချို့ဟာတွေကနေရာတွေကလိုက်ပြီးဆရာလုပ်လို့ရဘူးဟွန်း အဲတစ်ဖက်ကလက်ခံရင်ပြဿနာမရှိဘူးတစ်ဖက်ကလက်မခံမဲ့နေရာတွေကလိုက်ပြောတဲ့ခါကျပြဿနာတက်တယ်အဲဒါအဲ့ဒါတွေကဘာလဲဆိုတော့မခံရင်လည်းစိတ်ဆိုခနဲ့ရင်လည်းစိတ်ဟာသူမှားနေတာပဲဆိုတော့ထောက်ပြရင်လည်းစိတ်ဝေဖန်ရင်လည်းစိတ်တွေနဲ့ပြောတော့ဒါကိုမြတ်စွာဘုရားပြောတယ်ကိုပြောလိုက်ခြင်းကြောင့်ကုသိုလ်ဖြစ်မယ်ဆိုရင်တော့ပြောပေါ့ကိုပြောလိုက်ခြင်းကြောင့်အကုသိုလ်ဖြစ်မယ်သူလည်းမကြိုက်ကိုမှလည်းအနောက်ရှက်ဖြစ်မယ်ဆိုရင်မပြောသင့်ဘူးဆိုတော့ဒါကိုပြောတာပေါ့ဗျာဘုန်းကြီးတို့ ဗမာရဲ့တမိုင်းမှာလည်းရှိအောင်ရာဇပညာမကြီးတော့မခံရင်မခံတဲ့အတိုင်းပြောခဲ့ခြင်းကြောင့်မို့ယာရုပြုတ်အလုပ်ပြုတ်ဝေးဖို့ခံတာအဲ့ဒါမျိုးအဲ့တော့ပြောချင်တာကတော့ခွန်ကြီးတို့မဟုတ်လို့မှန်ရင်မှန်တဲ့အတိုင်းပြောရမယ်ကြားရင်ကြားတဲ့အတိုင်းပြောတယ်ဆိုတဲ့နေရာမှာကုသိုလ်ဖြစ်ရင်ပြောပေါ့ဗျာအကုသိုလ်ဖြစ်မယ်ဆိုမပြောနဲ့ဒီလိုပဲမှတ်ထားဖို့အဲ့တော့ဒီအဲ့လိုပြောမဲ့စာသိခံပြီးတော့နေပါဘုရားကဗာမိတ်လဲ အတူနေတဲ့ပုံကိုများကိုခန္တီသိခံပြီးနေပါဒါသူများဆောက်ရှောက်တဲ့နေရာနောက်တစ်ခုကတော့ဗာလဲသူများဆောက်ရှောက်တဲ့နေရာမှာကိုယ်ရငယ်တဲ့ပုံကိုများတွေ့လာရင်ကရုဏာထားပါကရုဏာကျင့်သုံးပါနော်အဲငယ်တဲ့ကျင့်အတူနေတဲ့ပုံငယ်တဲ့ပုံကိုယ်တွေအသိဉာဏ်အားနေတဲ့ပုံကိုယ်တွေရှင်ရဒုက္ခရောက်တဲ့ပုံကိုယ်တွေကရုဏာမကျင့်သုံးပြီးကိုယ်ကစီဝါရှိစီဝါနဲ့ဖိတတ်တယ်ပညာရှိပညာနဲ့ဖိတတ်တယ်အာနာရှိအာနာနဲ့ဖိတတ်တယ် နော်ပညာတတ်ပြင်ဒါမျိုးပါဘုန်းကြီးတို့ဒီလူကြီးဆိုလို့လူကြီးဆိုလို့မာမာနာနဲ့ဖိတိုင်းအောက်အောက်လည်းငယ်သားပဲလက်ခံတယ်ဒီတော့အောက်ကိုယ်ရနေကြတဲ့ပုဂ္ဂိုလ်တွေ့ကရုဏာတနာကျင်နာတဲ့စိတ်ထားပြီးဆက်ဆံမှာပြောဆိုပါနော်အဲ့လိုမျိုးကျင့်သုံးဖို့အဲ့လိုဆိုရင်သူတစ်ဖက်သားကိုဆောက်ရှောက်ပြန်သူကလည်းကိုယ်ပြန်ဆောက်ရှောက်မှာဘာဖြစ်လို့သူ့ဘောကရုဏာထားတော့သူ့ဘောသိခံတော့ဒန်းလူကြီးတွေပုဂ္ဂိုလ်တွေ့လာရင်တော့ဘုရားကအဲ့ဒီမှာသူများကို ရှောက်ရှောက်တဲ့အနေနဲ့မေတ္တာကျင့်သုံးပါအသက်ရွယ်တန်းတူပညာတန်းတူယာရုအနာတန်းတူနော်သူသဖြင့်တူနေတဲ့ပုံကိုယ်တွေလှုပ်ဖောက်ကံမဲ့တယ်ဆိုမေတ္တာကျင့်သုံးတာပါမေတ္တာမကျင့်သုံးရင်မာနတွေနဲ့ရှင်ပြိုင်တတ်တယ်နော်မိသားစုဝင်ချင်းချင်းမာနတွေနဲ့နင်ကငါပြောရသလားဟာပြန်ပြောဟာပြန်လောက်ဟာနဲ့ဒီလိုနဲ့မိသားစုချင်းချင်းဆင်မပြေဖြစ်တတ်အတူနေတဲ့ပုံကောင်များဆိုရင်ဘာလို့မလဲ မေတ္တာကျင့်သုံးပါမေတ္တာဆိုတာတဏ္ဍာမြချိုးတတ်တော့ပြောကြပါဗျာတဏ္ဍာမြအကူအညီပေးကြပါစိတ်ထဲမှာတကယ်မေတ္တာထားပြီးဆက်ဆံတော့အဲ့ဒါဆိုရင်နံပါတ်1ကိုချမ်းသာတယ်ဗျာကိုကဒီမေတ္တာတရားနဲ့ဆက်ဆံသူကလည်းကိုမေတ္တာတရားနဲ့ပြန်ဆက်ဆံတာလေဒါကြောင့်သူ့ကိုဆောက်ရှောက်တယ်ဆိုတဲ့နေရာမှာမေတ္တာနဲ့နေဖို့ပေါ့နောက်တစ်ခုကတော့ဒီမှာတော့ဥပ္ပခါတော့မပါဘူးဗျာသူကမုရိတာပွားဖို့ပြောတယ် ကိုယ့်ထက်သာတဲ့ပုဂ္ဂိုလ်ပေါ့နော်သူကကိုယ့်ထက်သာလုံးနေမယ်ဆိုရင်မူရိတာဘွားတော့ဝမ်းမြောက်ဝမ်းသာစိတ်နဲ့ထားတော့ဩသူစူးစမ်းလို့အောင်မြင်တာပဲသူစူးစမ်းလို့ပညာတတ်တာပဲသူစူးစမ်းအထုတ်လို့တရားရတာပဲနော်သူစိတ်ကောင်းနှလုံးကောင်းရှိတယ်သူသူပြုပြင်လို့စိတ်ကောင်းနှလုံးကောင်းရှိတာပဲငါလည်းပြုပြင်လို့သူလိုလိုသူလိုပဲစိတ်ကောင်းနှလုံးကောင်းရှိမှာပဲအဲဒီသူ့ရဲ့ဝမ်းသာအကြစရာအတုခိုးစရာလေးကြည့်ပြီးတော့မူရိတာပွားတာ ဘလို့ဆိုရင်အကုသို့ဖြစ်တယ်ဒီတော့ကိုနဲ့အတူနေတဲ့ပုံကောများပေါ်မှာတချို့ပုံကောကရုဏာကျင့်သုံးမှာတချို့ပုံကောကိုမုရိတာကျင့်သုံးမှာတချို့ပုံကောကိုဗာလဲမေတ္တာကျင့်သုံးမှာဒီသုံးမျိုးကတော့လှည့်ကျင့်သုံးခန္တီကတော့အမြဲတမ်းတို့တော့ဗောအသိခံဒါကိုပဲဖះကဗာမိတ်လေဆိုတော့တခြားပုံကိုစောက်ရှောက်တဲ့ထိန်းတယ်ဆိုတာဒီလေးမျိုးကျင့်သုံးတာနော်ခန္တီရဲ့ကရုဏာရဲ့ မေတ္တာရမုဒိတာရအဲသူများ ဆောက်ရှောက်တာအဲ့ဒီတရားကျင့်သုံးနေသူများ ဆောက်ရှောက်ပြီးသားဖြစ်တယ်သူတို့ကိုကဒီတရားတွေနဲ့ဆောက်ရှောက်ကျင့်သုံးနေသူတို့ကလည်းကိုယ်ပြန်ဆောက်ရှောက်တယ်တေရကတော့ကလိုမိန်တာနံပါတ်1ပါလေကိုယ့်ကိုဆောက်ရှောက်မယ်ကိုယ့်ကိုဆောက်ရှောက်ရင်သူများကိုဆောက်ရှောက်ပြီးသားဖြစ်တယ်ကိုယ့်ကိုဆောက်ရှောက်တယ်ပါလေတတိပ္ပံ၄ပါးနဲ့နေတာဒါကိုပြောတယ်သူများကိုဆောက်ရှောက်ရမယ်သူများကိုဆောက်ရှောက်နေဘာနဲ့နေရလဲခန္တီရယ် ကရုဏာရဲ့မုရိဒာရဲ့မုရိဒာရဲ့ဒီတရားနဲ့ကျင့်သုံးနေတာအဲတော့အပြညာနာနာပြောရင်ကိုယ့်ကိုယ်ဆောင်းရှောက်ရင်သူများကိုဆောင်းရှောက်ပြောဆောင်းရှောက်ပြီးသားဖြစ်တဲ့တတိပဋ္ဌာန်တရားနဲ့နေတာသူများကိုဆောင်းရှောက်ရင်ကိုယ့်အကိုဆောင်းရှောက်ပြီးသားဖြစ်တယ်ဘာနဲ့နေရလဲခန္တီရဲ့သိခံပြီးနေတာရဲ့ကရုဏာမုရိဒာမုရိဒာကရုဏာရဲ့မေတ္တာရဲ့မုရိဒာဒီသုံးပါးပွားပြီးနေတယ်ဒီလိုမှတ်ထားမယ်နော်ဒီနေ့ဒီလောက်နဲ့တော်မယ်နော်ဒီနေ့ခေါ်ပြောဆုံဆုံးမတဲ့တရားတော်များကို ကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ကျွန်တော်ပြပေးရစီမံပြရပါလို့ရှင်ဗျာ။နိဗ္ဗာန်ဆုတောင်းကြမယ်နော်ဆိုမယ်။ဣဒံမေဘုံညာဣဒံမေဘုံညာနိဗ္ဗာန်တာနိဗ္ဗာန်တာပစ္စယောပစ္စယောဟောတုဟောတုဣဒံမေဘုံညာ ဣရမေပုညံသဗ္ဗတတ္တနံသဗ္ဗတတ္တနံဘာစေမဘာစေမသဗ္ဗေတတ္တသဗ္ဗေတတ္တဒုက္ခိတာဒုက္ခိတာဝန္တုဝန္တုညာတယောညာတယောညောကုသိုလ်ဤကုသိုလ်အမြာအမြာအမြာအမြာ ယူတော်မူကြပါကုန်သောသာရိသာရိသာဓုသာဓုကုသိုလ်ကုသိုလ်အမြာအမြာယူတော်မူကြပါကုန်သောသာရိသာရိသာဓုကုသိုလ်အမြာအမြာအမြာ Yu ro mu ta ma sa ko lo sa du sa du sa du